ခန်းကြီး၁၈အငယ်၁မှ9တပန်းသာရဖျားသည်အာယုံအားမိန်တော်မူသည်ကားတင်နှင့်တင်ဤသားမြေအဆွေမျိုးတို့သည်တန်ရှင်းရာဌာနတော်နှင့်ဆိုင်သောအပြစ်တင်တို့ယေဘုဟိအရာနှင့်ဆိုင်သော အပြစ်ကိုခံရကြမည်တင်ဤဘိုးဘအဆွေမျိုးလေဝိအမျိုးသားညီကိုချင်းတို့သည်တင်နှင့်အတူကူညီ၍အမှုတော်ကို ဆောင်ရွက်စေခြင်းငှာခေါ်ထားလော့ သို့ရာတွင်သင်နှင့်တကွသင်၏သားတို့သည်တက်တည်ခံချက်တဲတော်ရှိမှအမှုတော်ကို ဆောင်ရွက်ရကြမည်လေဝိသားတို့သည်တင့်ကို၎င်းတဲတော်ရှိသမျှကို၎င်းစောင့်ရကြမည်တို့ရတွင်တင်တို့နှင့် သူတို့သည်တေဘေးလွတ်မိအကြောင်းသူတို့သည်တဲတော်တစားရစ်ပလင်စာများကို မချင်းကပ်ရကြ သူတို့သည်တင်တို့နှင့်အတူကူညီ၍ပရိသတ်စည်းဝေးရာတဲတော်ကိုစောင့်လျက် တဲတော်အမှုရှိသမျှကိုထမ်းရကြမည်မဆိုင်သောသူသည်တင်တို့အနီးသို့မချင်းမကပ်ရနောက်တဖန်အမျက်တော်ထွက်၍ဤဒေလအမျိုးသားတို့အပေါ်သို့မရောက်မီအကြောင်းတင်တို့သည်တန်ရှင်းရဌာနတော်နှင့်ရစ်ပလင်ကိုစောင့်ရကြမည်ထိုတို့တင်တို့၏ညီကိုလေဝိသားတို့ကိုဤဒေလအမျိုးသားတို့ထဲကရွေးယူ၍ပရိသတ်စည်းဝေးရာတဲတော်အမှုကိုထမ်းစေခြင်းငှာသာဝရဖျံအားပြုသောပူဇော်တကာကဲ့သို့ သင်တို့အားငါပေး၏။ထိုကြောင့်သင်နှင့်သင်၏သားတို့သည်ယဇ်ပလ္လင်နှင့်ဆိုင်သောအမှု၊ကုလားကာအတွင်း၌ဆောင်ရွက်စရာအမှုရှိသမျှတို့ကိုယဇ်ပုရောဟိတ်ပြု၍ဆောင်ရွက်ရကြမည်။သင်တို့အားကျေးဇူးပြု၍ယဇ်ပုရောဟိတ်အရာကိုငါပေးပြီ။မဆိုင်သောသူသည်အနီးအပါးသို့ ချဉ်းကပ်လျှင်အသေသတ်ခြင်းကို ခံရမည်ဟုမိန့်တော်မူ၏။တဖန်ထာဝရဘုရားသည်အာရုန်အားမိန့်တော်မူသည်ကား ဣဒရေလအမျိုးသားတို့သည်တန်ရှင်းစေ၍ဆက်ကပ်သမျှသော ပူဇော်တကာတို့အထက်ကငါအားချီမြှောက်သောပူဇော်တကာတို့ကိုတင်၌အပ်၍တင်နှင့်တင်ဤသားတို့အဖို့ ဖြစ်စေခြင်းငှာထာဝရပညာတရားအဖြစ်ငါပေး၏တန်ရှင်းသောအရာတဲကတင်တို့ဆိုင်သောအရာဟုမူကားဣဒရေလအမျိုးသားလှူသောဥစ္စာဘောဇဉ်ပူဇော်တကာအပြစ်ဖြေရာရစ် ဒုစရိုက်ဖြစ်ရာရစ် ပူဇော်လေသမျှတို့သည်တင်နှင့်တင်ဤသားတို့အဖို့တန်ရှင်းရကြမည်တန်ရှင်းရာဌာန၌စားရမည်ယောက်ျားအပေါင်းတို့သည်စားရသော အခွင့်ရှိ၏တင်တို့အဖို့တန်ရှင်းပေ၏ထိုမှတပါဤတွေလအမျိုးသားတို့ပူဇော်သောချီးမြှောက်ရာ ပူဇော်တကားခြေလွဲရာပူဇော်တကားတို့ကိုတင်နှင့်တင်ဤသားသမီးတို့အားထာဝရပညာတရားအဖြစ်ငါပေးပြီ သင့်အိမ်၌တန်ရှင်းသောသူအပေါင်းတို့သည် စားရသောအခွင့်ရှိ၏ဤဒေလအမျိုးသားရွေ၍သာဝရဖျားအားပူဇော်သမျှအကောင်းဆုံးသောစီ အကောင်းဆုံးသောစပြည့်ရေအကောင်းဆုံးသောဂျုံစပါးကိုတင်တို့အားငါပေးပြီသာဝရဖျားထံတော်သို့ဆောင်ခဲ့သမျှအဥမဲ့သောတည်တီးကိုလည်းတင်ဆိုင်ရမည်။တင့်အိမ်၌တန်ရှင်းသောသူ အပေါင်းတို့သည်စားရသော အခွင့်ရှိ၏။ဣသရေလအမျိုး၌ကျိန်ဆို၍ပူဇော်သမျှတို့ကိုလည်းသင်ဆိုင်ရမည်။အဦးဘွားသောသား၊လူဖြစ်စေ၊တိရစ္ဆာန်ဖြစ်စေ၊ထာဝရဘုရားထံတော်သို့ ဆောင်ခဲ့သမျှတို့ကိုသင်ဆိုင်ရမည်။သို့ရာတွင်၊လူ၏သားဦးနှင့်မစင်ကြယ်သောတိရစ္ဆာန်၏သားဦးကို အမှန်ရွေးရမည်။ရွေးရသောသားတို့ကို အသက်တလလွန်မှ သင်အဖိုးပြတ်သည့်အတိုင်းဂေယနှစ်ဆယ်နှင့်မျှသော အကြက်တော်အလိုက်ငွေငါးချက်နှင့်ရွေးရမည်။နွားသားဦး၊တိုးသားဦး၊စိတ်သားဦးသည်တန်ရှင်းသောကြောင့်မရွေးရ။သူ၏အသွေးကို ရစ်ပလင်ပေါ်မှဖြန်းရမည်။စီဥကိုလည်းထာဝရဘုရားအဖို့မွေးကြိမ်သော အနံ့ရှိစေ၍မိဖြင့်ပူဇော်တကာပြုရမည်။အသားမူကားခြီလွဲရာပူဇော်တကာဤရင်ပတ်နှင့် လက်ရပခုံးကဲ့သို့တင့်အဖို့ဖြစ်ရမည်။ဤဒေလံအမျိုးသားတို့သည်တန်ရှင်းစေ၍သာဝရဘုရားအားဆောင်ခဲ့သောပူဇော်တကာရှိသမျှတို့ကိုတင်နှင့်တင်ဤသားသမီးတို့အားသာဝရပညာတရားအဖြင့်ငါပေးပြီ။တင်အဆရှိသောတင်အမျိုးနွယ်နှင့်ဆိုင်၍သာဝရဘုရားရှိတော်၌စားနှင့်ရှင်သောသာဝရပရိညင်ဖြစ်သည်ဟု မိန်တော်မူ၏။အငယ်20မှ24 တဖန်ထာဝရဘုရားသည်အာရုန်အားမိန့်တော်မူသည်ကား၊ဣသရေလအမျိုးသားတို့နေရာပြည်၌သင့်အမွေခံရာမြေ၊သူတို့နှင့်ရော၍ပိုင်သောအဘို့မရှိရ။ငါသည်ကား၊သူတို့တွင်သင်ပိုင်သောအဘို့သင့်အမွေဥစ္စာဖြစ်၏။လေဝိသားတို့သည်ပရိသတ်စည်းဝေးရာတဲတော်အမှုကိုဆောင်ရွက်သောကြောင့်၊သူတို့အမွေခံစရာဣသရေလအမျိုးသားတို့၏ဥစ္စာဆယ်ဘို့တဘို့ကိုငါပေးပြီ။ ယခုမှစ၍ဣဒရေလအမျိုးသားတို့သည် ကိုယ်အပြစ်ကိုခံ၍သေဘေးနှင့်မတွေ့မီအကြောင်းပရိသတ်စည်းဝေးရာတဲတော်အနီးအပါသို့မချင်းမကပ်ရကြ။လေဝိသားတို့သည် ပရိသတ်စည်းဝေးရာတဲတော်အမှုကိုဆောင်ရွက်၍ကိုယ်အပြစ်ကိုကိုယ်ခံရကြမည်။သူတို့သည်ဣဒရေလအမျိုးသားတို့နှင့် ရော၍အမွေမခံရကြဟုတင်တို့အမျိုးအစဉ်အဆက်ဆောင်ရသောပြည့်ညတ်ဖြစ်သည်။ ဣဒရေလအမျိုးသားတို့သည်ထာဝရဘုရားအား ပူဇော်တကာပြုသော ကိုဥစ္စာဆယ်ဖို့တဖို့ကို လေဝိသားအမွေခံစရာဖို့ငါပေးပြီ ထိုကြောင့်သူတို့သည်ဣဒရေလအမျိုးသားတို့နှင့်ရော၍အမွေမခံရဟုငါအမိန်တော်ရှိ၏အငယ်25မှ32တပံမောရှိအားထာဝရဘုရားကတင်သည် လေဝိသားတို့အားဆင့်ဆိုရမည်မှာတင်တို့အမွေခံစရာ ငါပေးသောဣသရေလအမျိုးသားတို့၏ဥစ္စာဆယ်ဖို့တဖို့ကိုတင်တို့သည်ခံယူသောအခါထိုအဖို့ကိုဆယ်ဖို့ဖို့ပြန်၍တဖို့ကိုထာဝရဘုရားအား ပူဇော်တကာပြုအပ်ကြမည်ထိုပူဇော်တကာကို ကောက်နှင့်တလင်းတဲကယူသောဆန်စပါးကဲ့သို့၎င်းစပြစ်တီနေရာကျင်းတဲကယူသောစပြစ်ရည်ကဲ့သို့၎င်းတင်တို့အဖို့မှတ်ရလိမ့်မည် ထိုသို့သင်တို့သည်ဣသရေလအမျိုးသားတို့မှ ခံယူသောဆယ်ဘို့တဖို့ထဲကထာဝရဘုရားအား ပူဇော်တကာပြုရကြမည်ထိုပူဇော်တကာကိုလည်းယေပရောဟိတ်အာယုန်အားလှူရကြမည်သင်တို့ခံရသမျှသော အလှူတို့အထဲကအကောင်းဆုံးသောအဖို့တန်ရှင်းသောအဖို့ကိုနှုတ်ယူ၍ထာဝရဘုရားအား ပူဇော်တကာပြုရကြမည်တို့ဖြစ်၍သူတို့အားဆင့်ဆိုရမည်မှာ လေဝိသားတို့သည်အကောင်းဆုံးသောအဘို့ကိုနှုတ်ယူပူဇော်ပြီးမှကြွင်းသောအဘို့ကို ကောက်နယ်တလင်းဤကျေးဇူးစပစ်တီးနေရာချင်းဤကျေးဇူးကဲ့သို့မိမိတို့အဖို့မှတ်ရလိမ့်မည်ထိုကျွင်းသော အဖို့ကို ကိုယ်တိုင်မှစ၍အိမ်သူအိမ်သားတို့သည် စားကြင်သောအရရ၌စားရသောအခွင့်ရှိ၏ပရိသတ်စည်းဝေးရာတဲတော်၌အမှုဆောင်သောအတွေ့ငါချသောစုဖြစ်၏ အကောင်းဆုံးသောအဖို့ကိုနှုတ်ယူပူဇော်ပြီးမှကျွင်းသောအဖို့အားဖြင့်အပြစ်ရောက်เสียအကြောင်းမရှိသေဘေးနှင့်မတွေ့မီအကြောင်းဣဒရေလအမျိုးသားတို့၏တန်ရှင်းသော အရာတို့ကိုမညစ်ညူးစေရဟု မိန့်တော်မူ၏